အခန်းကြီး၈အငယ်၁မှ၅ဖျားသခင်သည်နောအေးမှစ၍အသက်ရှင်သမျှသောတရဝါနောအေးနှင့်အတူသင်မောတဲ့၌ရှိသောတရိษံအပေါင်းတို့ကို အောက်မေ့၍မြေကြီးပေါ်မှလေလာစေတော်မူသည်ဖြင့်ရေငိမ့်လေ၏နက်နဲရာ ရေပေါက်ရေတွင်းများမိုးကောင်းကင် ပြွန်ဝများကိုစို့ပိတ်၍မိုးကိုဆဲစေတော်မူ၏ ရေသည်လည်းမြေပေါ်မှအစဉ်တိုင်းစီးသွား၍အရက်150စေသောအခါရုပ်လျော့လေ၏တတ္တမလ18ရက်နေ့တွင်သင်္ဘောသည်အာရရတ်အမည်ရှိသောတောင်ပေါ်မှတင်လေ၏ဒသမလတိုင်အောင်ရေသည်အစင်မပြတ်ရုပ်လျော့၍ထိုလဆန်းတရနေ့တွင်တောင်ထိပ်တို့သည်ပေါ်ကြ၏အငယ်6မှ7 ထိုမှအရက်လေးဆယ်ကြာလျင်နောဧသည်တင်မောထဲ၌လုပ်ခဲ့သောပြတင်းပေါက်ကိုဖွင့်၍ကျီးအတကောင်ကိုလွှတ်လေ၏။ထိုကျီးအသည်မြေပေါ်မှာရေမခမ်းမခြောက်မှီတိုင်အောင်သွားလာလျက်နေလေ၏။တဖန်မြေမျက်နှာပေါ်မှာ ရေကုန်သည် မကုန်သည်ကိုသိခြင်းငှါချိုးတကောင်ကိုလွှတ်ပြန်လေ၏။မြေတပြင်လုံး၌ရေရှိသေးသောကြောင့်ချိုးသည်ခြေဖြင့်နင်း၍ အမောဖြေစရာကိုမတွေ့သဖြင့်နောဧရှိရာသင်္ဘောသို့ ပြန်လာလေ၏။နောဧသည်လည်းလက်ကိုဆန့်၍ဂျိုးကိုကန်ယူပြီးလျှင်မိမိနေရာသင်္ဘောထဲသို့ တွင်လေ၏။တပန်းခုနှစ်ရက်နေပြီးမှ ထိုဂျိုးကိုသင်္ဘောထဲကလွတ်ပြန်၏။ညာဥချိန်၌ဂျိုးသည် နောဧထံသို့ပြန်လာ၍မိမိဆိတ်ယူသောတန်လွင်ရွက်ကိုမိမိနှုတ်သီးဖြင့်ဆောင်ခဲ့သောကြောင့် မြေကြီးပေါ်မှာရေကုန်ကြောင်းကိုနောဧသိလေ၏။တဖန်ခုနစ်ရက်နေပြီးမှထိုကြိုးကိုလွှတ်ပြန်၏။နောက်တဖန်ကြိုးသည်မပြန်မလာနေ၏။13အနှစ်ခြောက်ရာတခု၊ပဌမလဆန်းတရက်နေ့တွင်၊မြေကြီးပေါ်မှာရေခမ်းခြောက်သည်ရှိသော်၊နောဧသည်သင်္ဘောမိုဃ်းကိုပယ်ဖျက်၍ကြည့်ရှုသောအခါ မြေမျက်နှာသွေးခြောက်ဆရှိသည်ကို မြင်၏ဒုတိယလ29ရက်နေ့တွင်မြေကြီးသွေးခြောက်လေ၏ဘုရားသခင်ကလည်းသင်သည်သားမယားချွေးမတို့နှင့်တကွသင်မိုးတဲကထွက်ဆင်းလောတင့်ထံမှအသက်ရှင်သောတရိษံငှက်များသားများမြေပေါ်၌တောတက်သောတရိษံများတို့သည်မြေပေါ်မှာသားကိုမွေး၍အလွန်တိုးပွားများပြားမိအကြောင်း ထိုတိရစ္ဆာန်ရှိသမျှတို့ကို ကိုယ်နှင့်အတူထုတ်ဆောင်လော့ဟုနောဧကို မိန့်တော်မူ၏။ထိုအခါနောဧမှစ၍သား၊မယား၊ချွေးမတို့သည် ထွက်ဆင်းကြ၏။သားများ၊တွားတတ်သောတိရစ္ဆာန်များ၊ငှက်များ၊မြေပေါ်မှာလှုပ်ရှားတတ်သမျှသောအမျိုးမျိုးအပေါင်းတို့သည်လည်းသင်္ဘောထဲကထွက်ဆင်းကြ၏။20 နောဧသည်လည်းထာဝရဘုရားအဖို့ရစ်ပလင်ကိုတီးပြီးမှစင်ကြယ်သောသားစင်ကြယ်သောငှက်အမျိုးမျိုးထဲကယူ၍ရစ်ပလင်ပေါ်မှာမိရှို့သောရစ်ကိုပူဇော်လေ၏ထာဝရဘုရားသည်လည်းမွေးကြိုင်သောအနံ့ကိုခံယူ၍ငါသည်နောက်တဖန်လူတို့အတွက်မြေကြီးကိုမချိန်အကြောင်းမူကားလူတို့သည်ငယ်သောရွယ်မှစ၍စိတ်နှလုံးအကြံစီဆိုးကြ၏ငါသည်ယခုတခါပြုပြီးတကဲ့သို့ အသက်ရှင်သောအရာရှိသမျှတို့ကိုနောက်တဖန်ဓမ္မခမြေကြီးမကုန်မီတိုင်အောင် မျိုးစေ့ကျဲရသောကာလအတိနံကိုသိမ့်ရသောကာလချမ်းသောကာလပူသောကာလຫນွေကာလဆောင်းကာလမပြတ်ရဟု အမိန်တော်ရှိ၏